ဣတိနာသစ္စာဝေဒီနာနိရောဂဝန္တုသာတဝောသမောလောကိသမုပ္ပန္နောဒုက္ခယသဗ္ဗပါဏိနာဣတိနာသစ္စာဝေဒီနာနိရောဂဝန္တုသာတဝောလောကိကာမရူပအရူပဟုဆိုသောလောကသုံးဓာဘုံ၃ရ၌ဝါလောကသုံးခွေဘုံတစ်ပြင်း၌ သဗ္ဗပါဏိနာကသေဥတုံလုံးစုံတော်လူနာမြမတတ္တဝဝိနည်းများကိုကြည်သူဤဒုက္ခယချမ်းသာဒုက္ခအလုငါသမောမလိတံပုလိတံနိဗ္ဗာန်ပရိယအမြတ်ထင်ပေါ်ဆေဘာသောတရားတော်မြတ်သည် သမုပ္ပန္နောဥတိတောင်သောနေစေဝံကဲ့သို့ဖြစ်တော်ပေါ်သောဤလာပါဘိတတိဣတိနသစ္စာဝေစီနာဣတုလူနာပြမသတ္တဝဝိနေညာဘူจิတုဣချမ်းသာတုကအလုငါ မလီတံပူလီတံနိဗ္ဗာန်ပရိယအမြတ်ထင်ပေါ်စေပါသောတရားတော်တို့ပေါ်ထွက်လာခြင်းဒီဟုသောမှကံသောသစ္စာစကားကြောင့်သာဓဝသင်တရားနာပရိသတ်ပေါင်းသူတော်ကောင်းတို့အားနိရောဂကုတွေကုပဓမ္မယုံတွေဓမ္မယုံပနတနာတို့၌ ကြာရောက်စေကြာရောက်လက်တာဖြစ်ကုန်သောတွေ့ကြုံရစေတွေ့ကြုံရလက်တာဖြစ်ကုန်သောကြုံကြရစေကြုံကြရလက်တာဖြစ်ကုန်သောဒီမျိုးမျိုးရာသွဲသွဲအန္တရာယ်ဟုသမျှတို့နဲ့တကွကတ်စုယောဂါစုဟုသမျှတို့ကိစေလွဲပြောက်ကြကုန်သည်ဟောတု မုတ်ချမသွေဖြစ်ကြပါစီကုံတတိတရားတော်မြတ်ပေါ်ထွက်လာတယ်ဆိုတာတရားတော်မြတ်ပေါ်ထွက်လာတယ်ဆိုတာဖះမပွင့်ပဲတရားပေါ်နိုင်ပါမလားတရားပွင့်လာတဲ့အခါမှာ သစ္စာလေးပါးတရားမှန်ကိုဒိဋ္ဌာဧကံသိမြဲတဲ့ညာတုနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဘွယ်တော်ပေါ်ပေါက်လာတဲ့ခါမှသာလျင်မြတ်စွာဘုရားဤကိုယ်တိုင်သိကိုယ်တိုင်ကျင့်၍ကိုယ်တိုင်သိလာတဲ့တရားသူတွေကိုလူနာပြမတ္တဝဝိနည်းများဘူးကြည်သူဤချမ်းသာစေ ချမ်းသာမှန်ကူဤကံပိုင်ပိုင်သိသွနိုင်စီခြင်းကတရားတော်ဒီဟောကြားညွှန်ပြဆုံးမတော်လာမူလာတယ်တဲ့မလီပါဖူလီပါ7ပါးနိဗ္ဗာန်တပါး9ပါး အဲဒီကိုးပါးသောတရားသည်လောကုတ္တရာတရားကိုးပါးလို့ခေါ်၏လောကုတ္တရာတရားဘယ်နှပါးလဲလို့မိရင်လောကုတ္တရာတရားသည်ကိုးပါးတဲ့မလီပါဘူလီပါနိဗ္ဗာန်တပါ ပေါင်းရင်လောကုတ္တရာတရားဘယ်နှပါးလဲကိုးပါးနိဗ္ဗာန်တပါပေါင်းရင်ကိုးပါး လောကုတ္တရာတရားတို့ဘာကြောင့်ခေါ်တယ်ဆိုရင်လောကသုံးပါးမှာလွတ်တဲ့အတွက်ကြောင့်လောကုတ္တရာလို့မခေါ်နိုင်ဘူးလားလောကကလွန်မြောက်တဲ့တရားစီဘာတရားခေါ်တယ်လောကုတ္တရာလောကကလွန်မြောက်တဲ့တရားကိုဘာတရားခေါ်တယ်လောကုတ္တရာတရားလောကကလွန်မြောက်တဲ့တရားစီလောကုတ္တရာတရားခေါ်ရင်လောကကမလွန်မြောက်တဲ့ တရားဒီလောကတရားလောကတရားဆိုတာပြွတ်ချင်းပြွတ်ချင်းပြည့်ပြွတ်ချင်းပြွတ်ချင်းကမလွတ်နိုင်တဲ့တရားဒီလောကတရားပြွတ်ချင်းပြွတ်ချင်းကမလွတ်နိုင်တဲ့တရားဘာတရားလောကတတ္တဝမှန်သမျှကဥနာစီဒုက္ခပိတူတဲ့ဖြစ်ချင်းဖြစ်ချင်းကလော့သလားမလော့ဘူးလား လတ္တဝမသဗျာလည်းဖြစ်ချက်ဖြစ်ချက်ကမလွတ်တဲ့လောကထဲမှာတတ္တဝမှန်သမျှပူပူရောရောမြင်မြင်သမျှတတ္တဝမှန်သမျှဖြစ်ချင်းဖြစ်ချင်းမှမလွတ်နိုင်ကြဘူးတဲ့တတ္တဝဤဒီနေရာဖြစ်တဲ့ဘုံဘိတ်မှာဆိုတဲ့နေရာဌာနတောတောင်ရင်းမြေဆိုတာလေဩကာသပေါ့အဲ့ဒီဩကာသလောကဆိုတာကဖြစ်ချင်းဖြစ်ချင်းကလော့သလားမလော့ဘူးလားမလော့ သတ္တဝါတို့ဤကိုယ်ထဲမှာရှိနေတဲ့ယုတ်တရားနာတရားဆိုတဲ့ယုတ်နာတရားစီအဲ့ဒီယုတ်တရားနာတရားကဖြစ်ခြင်းပြခြင်းကလော့သလားမလော့ဘူးလားမှန်ပါဘူးတတ္တလောကဆိုရလဲဖြစ်ခြင်းပြခြင်းမှာမလော့တတ္တဝါရဲ့ဒီနေရာဘုံဘိတ်မှဆိုတဲ့တောတောင်ရှင်ကြီးဆိုတဲ့ဩကာသလောကဆိုရလဲဖြစ်ခြင်းပြခြင်းမှာမလော့ တတ္တဝါဤကုထဲမှာရှိနေတဲ့စိတ်စီတွေရုပ်ဆိုတဲ့သင်္ခါရလောကဆိုတဲ့နာယုတ်တရားလည်းပဲဖြစ်ခြင်းဖြစ်ခြင်းမှမလောဖြစ်ခြင်းဖြစ်ခြင်းမှမလောတဲ့လောကသည်ဘုံသုံးပါးမှာအမြဲတမ်းဝဲလဲနေတဲ့လောကဘုံသုံးပါးဘုံသုံးပါးမှာကြာရောက်နေတဲ့လောကတော့မဆိုနိုင်ပြီဘူးလားတတ္တဝါမှန်သမျှတတ္တဝါရဲ့ဒီနေရာဥအေ အိုအိမ်သာတိတိဖြင့်တောတောင်ရင်များဩကာသယုတ်တရားနာတရားဆိုတာကသေကာရအဲ့ဒီတတ္တဝါလေဥနာတိယေကမလောတတ္တဝါတို့ဤဒီနေရာဆိုတဲ့အိမ်ကြောင်းမန္တဇယတရားဆိုတာလေဖြစ်ခြင်းပြည့်ခြင်းမဖြစ်စီခြင်းမမလော့ တတ္တဝါဤကူးတဲ့မရှိနေတဲ့စိတ်သေးသေးရုပ်ဆိုးတဲ့ပရမတ္ထတရားဆိုတာလဲပြစ်ချင်းပြစ်ချင်းမှမလွတ်နိုင်ဘူးတဲ့ယခုရနေတဲ့ပုဂ္ဂိုလ်လူဘဝရနေကြတာဟာတတ္တလောကသင်္ကာရလောကဩကာသလောကလောကသုံးပါးနဲ့ဆက်စပ်မနေပြီဘူးလားလောကသုံးပါးနဲ့ကြုံတွေ့နေရည်လောကသုံးပါးထဲမှာရောက်နေတဲ့လောကမဆူနိုင်ပြီဘူးလား ယခုကြည့်ရတဲ့ပုဂ္ဂိုလ်ဟာနေရာဌာနမရှိပဲနေလို့ရပါမလားတရားမရှိပဲနေလို့ရပါမလားတရားဆိုတာမြည်ကြီးဆိုတာလည်းတရားပဲယခုဓမ္မယုံဆိုတာလည်းတရားပဲအိမ်ဆိုတာလည်းတရားပဲဒီနေ့ကသတ္တဝါပဲသတ္တဝါရဲ့ကိုယ်ထဲမှာဖြစ်နေတဲ့စိတ်စိတ်သိဉ္စုဆိုတဲ့တရားကသင်္ခါရပဲ အဲ့ဒီလိုတတ္တလောကသင်္ခါရလောကဩကာသလောကသည်ဖြစ်ခြင်းဖြစ်ခြင်းတို့ဖြင့်အမြဲတမ်းအတိတ်နဲ့ခံနေရတဲ့လောကဥနာသိယဒုက္ခဝိကလွတ်တဲ့လောကလားမလွတ်တဲ့လောကလားမလွတ်တဲ့လောကတဲ့ဥနာသိဒုက္ခဝိကမလွတ်နိုင်တဲ့လောကမလွတ်နိုင်တဲ့လောကတဲ့ဥနာသိကမလွတ်နိုင်တဲ့လောက ဘေးမျိုးမျိုးရာသွဲတဲ့အန္တရာယ်ဟူသမျှတို့တွေ့လာကြုံလာရင်တွေ့ကြုံလာရင်မကြမရောက်ရအောင်ပုံလို့လွတ်နိုင်ပါမလားဆောင်လို့လွတ်နိုင်ပါမလားလာသမျှဘေးရာတွေကိုလာတိုင်းလာတိုင်းလက်ခံသိမ့်ပိုင်နေတဲ့လောကဘေးမျိုးမျိုးရံသွဲသွဲဒုက္ခမျိုးမျိုးတွေ့လာဖြစ်လာရင်အမြဲတမ်းမခံရပြီဘူးလား ညီတို့ကလွတ်ပါမလားညီတို့လည်းမလွတ်ဘူးပြည်တို့လည်းမလွတ်ဘူးပုံတို့လည်းမလွတ်ဘူးချောင်းတို့လည်းမလွတ်ဘူးဘယ်လိုပဲအကူတတ္တိတို့ဖြင့်ခုခါတိုက်ပြပါတော့လည်းမလွတ်နိုင်တဲ့လောကယခုလူလောကဘလောက်ကြောက်စရာကောင်းလဲရာမန္တမြဗိမန္တမြယောဂမန္တမြကျွမ်းလာကြည်လာရဲ့ အမြဲတမ်းညင်ညင်ညူညူနဲ့ခံရတဲ့လောကပြီးမလွတ်တဲ့လောကပုံမလွတ်တဲ့လောကခုကံတိုက်ကြလို့မရနိုင်တဲ့လောကဥခြင်းပရိသန်ကြီးနေခြင်းဥခြင်းနာခြင်းသိခြင်းစသောဒုက္ခမျိုးစုံတို့နဲ့အမြဲတမ်းကြုံတွေ့နေရတဲ့လောက မာမလူလူနဲ့လွဲနေတဲ့လောကကောင်းမလူလူနဲ့မကောင်းတဲ့လောကခိုင်မလူလူနဲ့မခိုင်တဲ့လောကပြူမလူလူနဲ့မပြူဘူးပြူတော့မလူလူနဲ့ပြူတော့မလူလူနဲ့အူအူလာတဲ့လောကသံသာတော့မလူလူနဲ့သံသာမယောင်သံသာသံသာယောင်ယောင်နဲ့ဘယ်လိုနဲ့ကြုံတွေ့နေရတဲ့လောက မသေးဘူးလို့လို့နဲ့စိတ်ရင်းဒုက္ခလျင်တစ်ခါခါလိုက်နေရတဲ့လောကတဲ့ကျုံလာသမျှဘိရိယာနီကိုကျုံတိုင်းကျုံတိုင်းအပြည့်တမငြိမ်းသာနေအောင်ခံရတဲ့လောကဒီလောကတောင်းတဲ့လောကလားမကောင်းတဲ့လောကလားမကောင်းတဲ့လောကသတ္တလောကဆိုတာအကောင်းတဲ့လောကလားမကောင်းတဲ့လောကလား ကိုယ်နာသေးရဲ့မြေကရောထွေးပြီးတော့အကျိတ်နဲ့ကံရတဲ့လောကမကောင်းတဲ့လောကတတ္တဝါတို့ရဲ့ပြင်းပြရဆိုတဲ့ဘုံပိမှန်တိုက်တာဆိုတာကကောင်းတဲ့လောကလားမကောင်းတဲ့လောကလားဒီနည်းရံဆိုတဲ့အန္တရာယ်ကြီးကြည့်လိုက်ရင်ဘုံကြီးပြဲလိုက်ရင်ခရီးခရီးပြူပြဲသွားနိုင်တဲ့ပစ္စည်းတွေပဲတဲ့ပစ္စည်းဆိုတာလည်းမြဲကလားမမြဲဘူးလားမမြဲပါဘူး ယုကြည်စွာကမမြဲပဲတတ္တဝါပဲအကုန်အစတရားမိရဆိုတာဩကပ္ပတမှာပါနေလို့အဲဒီကမမြဲဘူးတဲ့တတ္တဝါတွေကိုယ်ရဲ့စိတ်ထဲမှာစိတ်ထဲမှာဖြစ်နေတဲ့စိတ်ထဲကိုယ်ထဲမှာဖြစ်နေတဲ့စိတ်ကြည်တဲ့ရုပ်ဆိုတဲ့နာယုစရာလည်းပဲတခဏမှတည်တတ်နေတဲ့သဘောမရှိဘူးတဲ့မတည်မတတ်တဲ့လောက အဲဒီလောကဆိုတာဖြစ်ဖြစ်ဖြစ်ခြင်းရင်မြေရာလိုက်ခဲ့နေတဲ့လောကလောကတိပလောကတိဒီလောကလောကတိပလောကတိအေးဖေးပြေပြေပစ္စည်းကဤဧကိတသမာဆိုရောလောကလောကမီဤဖြစ်ခြင်းဖြစ်ခြင်းတို့ရဲ့နှုတ်ရဲ့ဤတဲ့လောကလောကဆိုတာလောကဆိုတာနှုတ်ကံတဲ့သဘောကလောကလားမလောဘူးလားမလောဘူး အဲဒီလောကကလောမသာလျင်လောကကလောမသာလျင်လောကုတ္တရာဆိုတဲ့နိဗ္ဗာန်ကိုရောက်မသွားနိုင်ဘူးလားလောကကလောတဲ့တရားကြီးလောကုတ္တရာတရားလောကုတ္တရာတရားဘယ်နှပါးလဲလို့မြည်ရဲ့ဘုရား လောကရလွန်မြောက်တဲ့တရားဒီကဏ္ဍပါလဲလွန်ပြီးရဲ့၉ပါးမက္ကကဏ္ဍပါလဲ၄ပါးသုဝကဏ္ဍပါလဲနိဗ္ဗာန်ကဏ္ဍပါလဲနိဗ္ဗာန်တပါနိဗ္ဗာန်တပါမလီပါပူလီပါနိဗ္ဗာန်တပါအလုံးပေါင်းရင်ဘယ်လောက်လဲ အဲဒီကိုးပါးသောတရားသည်လောကကလွန်မြောက်တဲ့တရားလားမလွန်မြောက်တဲ့တရားလားလွန်မြောက်တဲ့တရားလောကကလွန်မြောက်တဲ့တရားသည်ဖြစ်ဖြစ်ဖြစ်ခြင်းမှာကင်းတဲ့တရားလားမကင်းတဲ့တရားလားဩနာတိဒုက္ခကိယကင်းတဲ့တရားလားမကင်းတဲ့တရားလားကင်းတဲ့တရားအရိယာပုဂ္ဂိုလ်တော်ကောင်းတို့သည်အမြဲတမ်းဝန်ဆံနေတဲ့တရားအမြဲတမ်းသိမ့်ပိုက်တာတဲ့တရား ဧကနတရားတန်တိပုဂ္ဂတရားလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒီလောကကလွန်မြောက်တဲ့လောကုတ္တရာတရားကိုရရှင်ဒုကျင့်ကြတဲ့ပုဂ္ဂိုလ်ဒီလောကုတ္တရာတရားဆိုတာလောကုတ္တရာဆိုတာနိဗ္ဗာန်နိဗ္ဗာန်ရတာဒီမဉ္ဇဏ်ခံစားတာဒီဘုညာနိဗ္ဗာန်ရတာမဉ္ဇဏ်မျက်နာပူတာမဉ္ဇဏ်ခံစားတာဒီဘုညာပါဠိခံစားတဲ့နိဗ္ဗာန်ကို သံဃာရပူညာအဲ့ဒီနိဗ္ဗာန်ရတယ်ဆိုတာမဉ္ဇဏ်ရမဉ္ဇဏ်ပြစ်တာနိဗ္ဗာန်ရတယ်မဉ္ဇဏ်ပြစ်တော့ကိလေသာရောခန္ဓာရောကိလေသာဆိုတဲ့အကြောင်းလောကခန္ဓာဆိုတဲ့အကျိုးလောကကိလေသာဆိုတဲ့ကိလေသာရောတန်ဆိုတဲ့ကမ္မရောယုံနာဆိုတဲ့ဝိပါဒဝဆိုတဲ့ဝတ္တနာလတ္တာကြီး မေညာမေညာရဲ့အာယုန်ဒီနိဗ္ဗာန်မေညာအာယုန်ပြုတာဒီမျက်မှောက်ပြုတာဒီနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုတာဒီမေညာခံစားတာဒီဘုံညာအဲ့ဒီမေညာဘုံညာရတယ်ဆိုတာဝိပဿနာမညာမပါပဲမေညာဘုံညာရနိုင်တာမလား မဉ္ဇဉ်ပူညာရဝိပဿနာဉာဏ်ရမှမဉ္ဇဉ်ပူညာဖြစ်နိုင်ဝိပဿနာဉာဏ်မရရင်မဉ္ဇဉ်ပူညာရနိုင်လားမမရနိုင်ဘူးတဲ့ဒါဖြင့်မဉ္ဇဉ်ပူညာနိဗ္ဗာန်ကိုလူကျင်ကြတဲ့ပုဂ္ဂိုလ်ကြီးဝမ်းမလီပါပူလေးပါနိဗ္ဗာန်ဆိုတဲ့ရဟတာတို့ကအစိအမှန်ကိုတကယ်တမ်းလူကျင်ကြတဲ့ပုဂ္ဂိုလ်ကြီးရောက်လူကြတဲ့ပုဂ္ဂိုလ်ပေါင်းတို့သည် ယုတ်တရားနာဗျာပေါ်မှာအထူးသီးတဲ့ဝိပဿနာဉာဏ်မရပဲမဉ္ဇပူညာဆိုတဲ့လောကုတ္တရာတရားကိုမရနိုင်ဘူးတဲ့မဉ္ဇပူညာလောကုတ္တရာဉာဏ်ရခဲ့ပြီဖြစ်သောလောကကလွန်မြောက်စွာဤအဲကြောင့်လောကကလွန်မြောက်တယ်ဆိုတာလောကဆိုတဲ့ယုတ်တရားနာပြသတ္တလောကမဟုတ်ပဲဩကာသလောကမဟုတ်ဘူးဆိုနာဆိုတဲ့သင်္ခါရလောကဆိုတာပရမလောကလားပြဉ္ညာလောကလားမြည်ရင်ပရမလောက ပုဂ္ဂိုလ်သတ္တဝါဆိုတဲ့လောကသည်ပရမလောကလားစဉ္ညာလောကလားစဉ္ညာလောကတောတောင်းရည်မြေအင်ကြောင့်မန္တဇယဓမ္မယုံစသောလောကသည်ပညာလောကလားပရမလောကလားဒါလည်းပညာချက်ထက်လိုက်တော့ဒီထဲမှာရှိတဲ့ပထဝီပြည်သောအာဘောကတော့ပရမပဲဒါပဲအဲဒီတိုက်တာရဲ့အမာရာညံ့သာသူဟာတော့ပရမပဲဒါပေမဲ့အတိသန္တန်တရတ္တိနဲ့သူလည်းပြည့်စည်တတ်တဲ့သဘောပြည့်စုံတဲ့ကြောင့်ပညာလောကထဲမှာပဲထက်လိုက်တော့ သတ္တဝါမသမျှလည်းပဲပညာလောကသတ္တဝါရဲ့နေတဲ့အိမ်ကြောင့်မန္တဇယတတာအသုံးဆောင်မသမျှဩကာသလောကသူလည်းပြည့်စည်တဲ့နေ့ထဲမှာပညာလောကခေါ်ဤယုတ်တရားနန္တရားသေခါရလောကသည်ပရမလောကခေါ်ဤပရမလောကကိုမြင်ရင်ဝိပဿနာညာမဆိုနိုင်ဘူးဗျာ ပရမလောကဆိုတဲ့ယုံနာလောကကိုမမြင်သမျှသူပုဂ္ဂိုလ်သည်အဝိဇ္ဇာတရားဖုံးအုပ်မထားပြီလားယုတ်တရားနာတရားကိုမမြင်တာဘယ်လိုလဲအဝိဇ္ဇာယုတ်တရားနာတရားကိုသာမမြင်ပုဂ္ဂိုလ်တ attva မမြင်နိုင်ဘူးလားပုဂ္ဂိုလ်တ attva ထင်နေတာဒီဘယ်လိုကထင်တယ်လဲ အဝိဇ္ဇာကပုဂ္ဂိုလ်တ attva သင်တဲ့စိတ်ကဘာစိတ်ကိုလဲအဝိဇ္ဇာစိတ်ပုဂ္ဂိုလ်တ attva တို့ယူနေတဲ့စိတ်ဒီဘာစိတ်ကိုလဲဒိဋ္ဌိစိတ်ဒိဋ္ဌိစိတ်ကိုလဲပုဂ္ဂိုလ်တ attva လို့ယူမှန်းနေတဲ့စိတ်ကိုဘာစိတ်ကိုလဲပုဂ္ဂိုလ်တ attva လို့သင်လာတဲ့အခါသူပုဂ္ဂိုလ်ရဲ့စိတ်မှာပြင်းမှုမုန်းမှုနှစ်ခုကသူပုဂ္ဂိုလ်ကဖြစ်မလာဘူးလားဖြစ်ရင်ဘယ်လိုကဖြစ်တယ် စိတ်ကမုန်းလို့ဘယ်လိုကမုန်းလဲစိတ်ကမုန်းလေဒါကြောင့်အရှင်းမုန်းဆိုတာဘယ်ဟာလာလဲစိတ်ကအဲ့ဒီအရှင်းမုန်းကြည့်ရတာယုံနာမြင်လို့လားမမြင်လို့လားယုံနာမမြင်ပုဂ္ဂိုလ်ထင်တဲ့အဝိဇ္ဇာကြောင့်ပုဂ္ဂိုလ်ပေါ်မှာအရှင်းအမုန်းဆိုတဲ့လောဘဒေါသသည်စိတ်ကပြင်းမသွားဘူးလား အရှိအမင်းဆိုတဲ့လောဘဒေါသကြီးစိတ်ကဖြစ်သွားပါလေစိတ်ကဖြစ်နေတဲ့အဲဒါလောဘဖြစ်တာလဲစိတ်ကပဲဒေါသဖြစ်တာလဲစိတ်ကပဲအဲဒါဖြစ်တယ်ဆိုတာစိတ်ကဖြစ်သလားကိုယ်ကဖြစ်သလားကိုယ်ကိုဖြစ်တာဘယ်လိုကဖြစ်သလဲသူများကိုလိုက်ဖြစ်တာဘယ်လိုကဖြစ်သလဲနတ်ပြည်ပြမာကြီးလေးချင်းနဲ့ဖြစ်တယ်ခင်တယ်ဆိုတာဘယ်ရလဲစိတ်ကတဲ့ နာဂအရောကာမကု၌သာယာခင်မြင်နေတာဘယ်ကသာယာလဲစိတ်ကလောကမှာပေါက်တဲ့ဆက်ဆံရတာသူလို့သူဟာဖြစ်လို့လားမဖြစ်လို့လားစိတ်စိတ်ချင်းမတည့်ရင်သူပုဂ္ဂိုလ်ကနေလို့ရပါလားစိတ်စိတ်ချင်းရှိလို့သာလျင်သူနဲ့သူဆက်ဆံပေါင်းသင်သွားလာနိုင်လေဘုရားအထုတ္တဓမ္မ စိတ်စိတ်ချင်းတဲ့လို့မတဲ့ရင်နေလို့ရပါမလားစိတ်စိတ်ချင်းတဲ့ရတာလို့နေလို့ရတဲ့တရားအဘိဓမ္မာလည်းဒီလိုပဲအိမ်မှာသွားလာနေတဲ့ကာလည်းဒီလိုပဲဘုရားကြီးသွားလည်းဒီလိုပဲစိတ်စိတ်ချင်းတဲ့ရင်ပေါင်းဒီဒီဆက်ဆံလို့ရတယ်စိတ်စိတ်ချင်းမတဲ့ဘူးဆိုရင်ဒီဒီလည်းမင်းကြီးရပဲဒီကကိုယ်ကြည့်လည်းကိုယ်မင်းကြီးရပဲစိတ်စိတ်ချင်းမတဲ့ကြဘူးဆိုရင်နေလို့ရပါမလား စိတ်ကိုစဉ်းတဲ့ပါသည်သူလည်းသူမမေ့ကြဲ့လည်းသူမမေ့ကြဲ့တာလောဘကိုပြင်းမနေဘူးဗျာဒါကြောင့်မမေ့တဲ့အဲဒီလိုလောဘဒေါသမောဟဆိုတာပုဂ္ဂိုလ်သင်လို့လားမသင်လို့လားပုဂ္ဂိုလ်သင်လို့နာရုပ်မြင်မြင်ပြီးတော့ပုဂ္ဂိုလ်သင်လို့နာရုပ်မြင်ပါသည်နာရုပ်မြင်မှ နာယုမြင်သောဝိဇ္ဇာညာခေါ်၏နာယုမမြင်ငါတပုဂ္ဂိုလ်သည်ညာကမ်းနေတယ်မဆိုနိုင်ဘူးလားမှန်ပါဗျာနာယုမမြင်ရင်ညာကမ်းနေတယ်ခေါ်၏ဘလူမှာကမ်းနေတဲ့ဒီမှာစိတ်မှာနာယုမမြင်တာဘလူကမမြင်စိတ်ကနာယုမမြင်တာစိတ်ကပုဂ္ဂိုလ်တ attva ထင်နေတာဘလူကထင်တယ်စိတ်ကပုဂ္ဂိုလ်တ attva လည်းယူနေတာပဲကယူတယ်စိတ်က ပုဂ္ဂိုလ်တ attva ဘမှာရှိနေနေပြီးပြလာတာဘယ်ကပြလာတယ်စိတ်ကဒါကြောင့်ကိုယ်ကမှားနေတာစိတ်ကမှားနေတာအဲဒီအမှားကြီးအမှားစိတ်ကြီးရှိနေတဲ့ကာလပတ်လုံးသူပုဂ္ဂိုလ်ဒီဒုက္ခကင်းတဲ့ပုဂ္ဂိုလ်လားမကင်းတဲ့ပုဂ္ဂိုလ်လားဒုက္ခနဲ့တည်းသူပြည့်ဝင်နေတဲ့ပုဂ္ဂိုလ်လားမပြည့်ဝင်တဲ့ပုဂ္ဂိုလ်လားဒုက္ခရောက်တဲ့ပုဂ္ဂိုလ် တဲ့အမြင်မှန်ရလို့လားမရလို့လားအမြင်မှန်မရတဲ့ပုဂ္ဂိုလ်ကြီးလို့တော့အမှန်လို့မလားအမှားလို့မလားဒုက္ခရအောင်လို့တဲ့အလုပ်ဒီကံအလုပ် အမှန်မမြင်တဲ့ကြောင့်လုတ်တဲ့လူကဒုက္ခရောက်အောင်လုတ်တဲ့လူဒုက္ခရောက်အောင်လုတ်တဲ့လူကတာလုတ်တာလုတ်လို့ရင်ဒုက္ခရသလားဒုက္ခရသလားဒုက္ခရတဲ့အဲ့ဒီတာအလုတ်ကလည်းသူ့နေရာနဲ့သူကိုကောင်းတာပါပဲမပယ်အပ်ပါဘူးတဲ့တော်တော်လေညာလုတ်တော့ညံ့နိုင်ပါနော်ညာလုတ်တော့မမြတ်ဘူးတဲ့ညာလုတ်ဆိုတာရုပ်တရားနဲ့တရားကိုမြင်တာညာလုတ်မဆိုနိုင်ဘူးဗျာ အဲဒီရုပ်တရားနာတရားဒီကံကလူကလေးကလူရင်ဒီကုမာပြစ်မနေဘူးလားဒီကုမာပြစ်နေရဲ့တဏှာပြည့်ရဲ့မြင်တဲ့ကောက်တဏှာပြည့်ရဲ့မျက်စိမှာမြင်တဲ့ကောက်ရုပ်တရားနာတရားတဏှာဖြစ်တဲ့မျက်စိမှာကြားတဲ့ကောက်ရုပ်တရားနာတရားတဏှာဖြစ်နေတဲ့နာမနာတဲ့ကောက်နာရုပ်တရားတဏှာဖြစ်နေတဲ့မကောင်းမှာ သာရကရဏယုတ်တရားသမာရှိနေတဲ့နေရာမှာရှိတဲ့ကရဏယုတ်တရားသမာရှိနေတဲ့ဒီဒုကူမှာသာရကရဏယုတ်တရားသမာရှိနေတဲ့ဝါဒုမှာယတ္တကရဏယုတ်တရားသမာရှိနေတဲ့ခိုင်းတဲ့ကရဏယုတ်တရားသမာရှိနေတဲ့အိတ္တကရဏယုတ်တရားသမာရှိနေတဲ့ဤဝိသံတဲ့ကရဏယုတ်တရားသမာရှိနေတဲ့ ဒီကိစ္စတုံးမှာနာယတရားကအခိုက်အတန့်ဖြစ်မနေဘူးလားအခိုက်အတန့်ပစ္စပကာလနဲ့ဆရာဆရာကြီးဖြစ်နေတဲ့သဘောကြီးပရမသဘောလားပြညာသဘောလားပရမသဘောပရမဆိုတာအကောင်းဆုံးပတ်ထဲမှာကောင်းဆုံးထဲမှာပါလားမပါလားအကောင်းဆုံးမဟုတ်တဲ့သဘောသိစရာအကောင်းကြီးကိုပြောပြောနိုင်ပါမလား စိတ်ကပူပူလေးနီနီလေးနဲ့ကိုယ်စိတ်ကိုပြောလို့ရပါမလားအစီအီတော့မဟုတ်ပါဘူးကွယ်ဒီစိတ်ကတောက်တောက်တောင်းလေးတွေကပြောနိုင်ပါမလားအစ်စ်ကလေးလေးနဲ့ပါတိတ်ကလေးလေးပါလူကြီးတွေကပြောလို့ရပါမလားေတိလူလူလူပါလူအစဉ်အစဉ်နဲ့ဒီစိတ်ကလေးဟာစီလူလူလက်ကလေးရင်းရင်းလေးရဘယ်လိုဒီလိုပြောနိုင်ပါလားဘယ်ကမှပြောနိုင်ဟုတ်ကဟုတ်ကလား ဒါဆိုဒီစိတ်ကပေါ်သမျှကိုဒီစိတ်ကသိတဲ့သဘောဟုတ်လားမဟုတ်ဘူးလားအာယုံမျိုးမျိုးရောက်ရသိတယ်ဆိုတာသိတယ်တိုင်းမသိဘူးလားသူသိပေါ်လာရင်ပူတယ်လို့သူသိမသိဘူးလားသိတဲ့အတိုင်းလက်တစ်ဆောင်ကလည်းပူရပဲလို့မပြောဘူးလားသိလို့ပြောတာမသိလို့ပြောတာအကျော်ရတာဒီစိတ်မရှိရင်သူပြောနိုင်ပါမလား မပြောနိုင်ဘူးဒီစိတ်ကြီးတော့အာယုံမြင့်မြင့်ပြီးတာလည်းပြီးတယ်တိုက်တာလည်းပြီးတယ်ညောင်းတာလည်းပြီးတယ်နာတာလည်းပြီးတယ်ကျင်တာလည်းပြီးတယ်သူကမကောင်းပြောတာလည်းသိတယ်ပြီးတော့သူခံနိုင်ရင်မရှိတော့ပြန်ပြီးတော့ပြန်ဆယ်ခြင်းနဲ့သိညာရိုက်ခြင်းနဲ့သိ ကြာပြီးတော့တောလာရင်လည်းစိတ်ဆရာတခါကဒေါသတွေဖြစ်လာတယ်စိတ်တောင်းတွေကစိတ်မကောင်းတွေဝဲဝဲနှောက်ဖြစ်လာတယ်နတ်ပူကလေးပစ္စည်းပူကလေးကြည့်ရတာပူလာတယ်တရေပူကလေးပူလာအဲ့ဒီမခံကျင်တဲ့စိတ်တဲ့မခံကျင်တဲ့စိတ်ကြံပြီးတော့လှုပ်လို့ရင်ဒုက္ခဖြစ်သွားမှာပဲအခုဆက်ဆက်ထားပြီးတော့မလီမလုပ်ပါနဲ့ကွယ်နေပါဒီလူခုဒီလူတဲဒီတဲဒီတဲ ပုတ်ပြလိုက်ရင်နောက်ဆုတ်လာအကုသိုလ်စိတ်ကတတ္တိယအကြယ်ကပြုလိုက်ရင်မလဲရဘူးလာခဲ့ဆိုရင်မလာရဘူးစေထာလူမရလူပြက်လိုက်ရင်ဒီစိတ်ကတတ္တိတောင်းလို့နဲ့ဆွဲပြီးပြဲပြီးနှောက်လိုက်ရင်ဒီနောက်ဆုတ်လာတယ်ဒီလိုပြက်လို့ရှိတယ်ဆိုတော့ကမူးနေတဲ့ပုဂ္ဂိုလ်ကတော့ဘာပဲပြုပြုဒီမှမပြီးတော့ပဲပါတော့ဟောကရုပ်ရုပ်လုံးကျွဲကြလာတာလေ ဒါစိတ်ရဲ့ဖက်ဆံနေကြစိတ်ရဲ့မကောင်းမှုကြောင့်ဒုက္ခကိုများသွားလို့လောကမှာလည်းဒုက္ခများရမှာဘုရားမှာလည်းဒုက္ခများရှိတတ်တာဒီစိတ်ကသွားဤဒါကြောင့်မာနိရာဒီစိတ်ကမာနိဤမှားအောင်စိတ်ကိုသိကြရမယ်တဲ့အမှန်တော်ရောက်နေတာဘုရားရောက်နေတယ်စိတ်စိတ်ရောက်တော့ဒီတရားမပါဘူးက စိတ်ကမတရားစိတ်ကိုဖြစ်တဲ့လှုပ်တဲ့မတရားလှုပ်တဲ့ဒီကိုယ်ကမတရားတဲ့ကိုယ်လို့ဆိုနိုင်ပါမလားဒီကိုယ်ကတရားတဲ့ကိုယ်လို့မဆိုနိုင်ပါမလားမဆိုနိုင်ဘူးမတရားတဲ့ကိုယ်မတရားလှုပ်တဲ့မတရားတဲ့ကိုယ်မတရားပြောတဲ့မတရားတဲ့ကိုယ်ရောဖြစ်မလာဘူးလားဒီကောင်ကကိုယ်နာကိုပြောလိုက်တာမတရားမလို့ မတရားပြောလိုက်တာတဲ့မဟုတ်မှမပြောပြပြောရလို့ရှင်မတရားပြောတဲ့ပုဂ္ဂိုလ်မတရားပြောမတရားလည်းလုပ်တဲ့ပုဂ္ဂိုလ်မတရားတာကိုပြုကျင့်နေတဲ့ပုဂ္ဂိုလ်မတရားတာကိုပြုကျင့်နေတယ်ဆိုတော့တရားပြောင်းမနေဘူးလားဓမ္မကြောက်တဲ့ပုဂ္ဂိုလ်မှာသူစိတ်မှာတရားကြောက်နေတယ်တရားရောက်အောင်အရေးမကြီးဘူးလားတရားရောက်လာရင်မတရားဘူးကြောက်မသွားဘူးလား မတရားတွေကြောက်အောင်တရားရောက်အောင်မလုပ်ရဘူးလားလောကမေတ္တမဟောခဲ့တဲ့တိုင်အာယုနဲ့သိကြတဲ့သင်္ခါရလောကကြီးရဲ့နာယုတရားကြီးမြင်တဲ့ဒုက္ခမှာဖြစ်တဲ့ယတိမှာကြားတဲ့ဒုက္ခမှာဖြစ်တဲ့နာမနန္ဒဒုက္ခမှာဖြစ်တဲ့သာဝကဒုက္ခမှာဖြစ်တဲ့ဒီဒုက္ခမှာဖြစ်တဲ့ဒီဒုက္ခမှာဖြစ်တဲ့ မနောမှာဘာသာကရတ္တကံမှာအခိုက်အတန့်တွေပြည့်မလို့လားအဲဒီစိတ်ထဲမှာအမေမောအတောင်ဆိုတန်တန်တရားဆိုတော့ကျင့်ရတရားပါဘူးကလားမပါဘူးလားမပါဘူးဒါသဘောတသက်မပြပြည့်မလို့လားယခုတရားနာနေမဲ့စိတ်ကြီးအာရုံပေါ်မြမရောက်ဘူးလားရလည်းနာလို့တရားပြရအေးရလည်းမသိဘူးလား တိုင်လာတာလည်းပြီးတယ်ညောင်းတာလည်းပြီးတယ်အောင့်တာလည်းပြီးတယ်တရားလည်းနာတယ်အောင့်တာလည်းပြီးတယ်ဒီလိုမပြီးဘူးလားအဲဒီပြီးတဲ့မစိတ်ဒီပင်လည်းပြီးတာမဟုတ်တခုပြီးပြီးမှတခုပြီးတယ်လည်းမရှိနိုင်ဘူးလားဧကသာရပရမတ္တသဘာဝနုတခုချုပ်ပြောက်ပြည့်စည်ပြီးမှတခုအသိဖြစ်ပေါ်ခြင်းကစွန့်နိုင်ကြတော့ ဧကာသာရံပရမသာသနာကမေတ္တုတ္တပြည့်စုံပြီးမှတခုကိုဖြစ်ပေါ်တခုအစ်စ်ဖြစ်ပေါ်ခြင်းဟာဆွမ်းနိုင်တာတော့အသဗေဒခန္ဓာကိုယ်ရုပ်နဲ့စိတ်စိတ်တို့ဖြင့်အတောင်ဆယ်ရဲ့ဟုတ်တာသောစိတ်တတော်မြတ်သမလွန်စွာရိုက်ကြလောလီရတိမနခေပေစိတ်ဝိညာဉ်ကို ရေယောဂိနဝိပဿနာတော်မူအရှင်ယောဂီပုဂ္ဂိုလ်တို့သည်ယာယမေတန်တုဉာဏ်တရားအာယုံများတို့ဉာဏ်တရားအာယုံများတို့မမမပေါက်မသားရအောင်စောင့်ရှောက်လုံခြုံနိုင်နေသာသိရှိနိုင်ကြလေတို့ဒီယောဂီနဲ့ဝိပဿနာတော်မူဒီယောဂီပုဂ္ဂိုလ်တို့သည် နာရဗန္ဒနာကာမရာဂစသည်များစွာထောင်းကားရာဟုဤလူသာနာမေနောက်ဝဲခြင်းမှာနောက်ခံပြီးဧကံထုတ်ချက်အလင်းတောက်၏လောမြောက်ကြလူကုန်တည်းအဲဒီစိတ်ဆိုတဲ့တရား စိတ်ကြရောက်တဲ့အာရုံဆိုတဲ့ရုပ်တရားထိုးနိုင်တရားတွေကအကောင်ဆဲလည်းမဟုတ်ဘူးတဲ့အကောင်ဆဲလည်းမဟုတ်ဘူးတဲ့အာရုံထဲမှာလည်းအကောင်ဆဲမပါအာရုံရောက်နေတဲ့စိတ်ထဲမှာလည်းအကောင်ဆဲမပါလဘောသေသေးလာရင်တစ်ခုခုတစ်ခုမပြဖြစ်နေ၏အဲ့ဒီအကောင်ဆဲမဟုတ်တဲ့သဘောဒီအကောင်ဆဲမှလက်တဲ့သဘောဒီဉာဏ်တရားကောင်းမလားပရမတ်တရားကောင်းမလား ပရမတ်တဲ့စိတ်ကြည်လေးရုပ်ဆိုတဲ့သဘောဒီအကောင်ဆင်းမှလွတ်တဲ့သဘောလားမလွတ်တဲ့သဘောလားလွတ်တဲ့သဘောအဲဒီလွတ်တဲ့သဘောဖြစ်တဲ့ပရမတ်နာရုပ်ဒီမြင်တဲ့ကိစ္စတဲ့ကိဏ္ဍတဲ့ကိအခိုက်အတန့်နဲ့ရှိနေရကိုဖြစ်တဲ့အတိုင်းမှန်မှန်အထုရမလားအလောအဆုံးအထုရမလားမှန်မှန်တဲ့တရားအထုတယ်ဆိုတာမှန်မှန်အထုရမလားအလောအဆုံးအထုရမလားမှန်မှန် ဝိရိယဆိုတာမမလွန်တဲ့အချိန်ကနိဗ္ဗာန်ရပါမလားမရပါဘူးလွန်တယ်ဆိုတာဟိုရင်ကြီးရင်တောင်ဆိုးမြောက်ဆိုးကလွန်တဲ့အချိန်တော့မဆိုနိုင်ဘူးလားဆိုပါပါရောတဲ့အချိန်ဆိုတာပြင်းနေတာကိုခေါ်ဤရောတယ်တော့ပြင်းနေတယ်ပြင်းနေတယ်ဆိုတောင်ဆိုးမြောက်ဆိုးတွေးနေတာရောတဲ့အချိန်မဆိုနိုင်ဘူးလားဆိုပါပါရောတယ်ရောတယ်ဆိုတာပြင်းတယ်ကိုတ္တစ္စဆိုတာပြင်းတယ်လွန်သောအချိန်ဆိုတာ တကူလုံးတုံလှုပ်ပြီးတော့အမျိုးမျိုးထောက်ပြန်လာတာတောင်ထိုးမြောက်ထိုးကမန်ကတန်အဲဒီလိုဖြစ်နေတာလွန်တော့ကျင့်ရောသောကျိုးဆိုတာပြင်းနေတာမြဲတာအဲ့ဒီရောရင်ပြင်းလာပြင်းတယ်ဝိရိယရောပြင်းနေတယ်ဝိရိယရောရင်ပြင်းတယ်ပြင်းရင်အဲ့လိုကျင့်နေတယ်ယောဂီပြင်းကအဲ့နေတယ်အဲ့ညာတယ်ပြင်းကကြည့်တော့တရားအထုတ်ကလူလူနဲ့သူဟာဒီလိုလေးကြည့်တာကို ရစ်တာကြားတယ်သူဟာတရားမှတ်နေသူလူလုံးနဲ့တောင်းတွင်းမြောက်တွင်းနဲ့အကြံဖဲ့ပြီးတော့ကြောကြအဲလိုက်ထားလိုက်တာယောဂီပြင်းတဲ့ပုဂ္ဂိုလ်ကအမှတ်အမှတ်ရော့နေတဲ့ပုဂ္ဂိုလ်ကပြင်းတယ်ကိုယ်သိတာဆိုတာပြင်းတယ်ဝိရိယရော့ရင်ပြင်းတယ်ဝိရိယလောရင်တော့ကြလဲပြန်ပြီတဲ့တော့ကြပါပြီပြန်ပြီတဲ့တုံပြန်ပြီတဲ့ဒါဝိရိယလွန်တယ်မာမဖြစ်နေတဲ့ပုဂ္ဂိုလ်မှာလဲရလို့သိသလား အပြင်းယောဂါပြောင်းသွားပြီလားတုံတဲ့ယောဂါလဲတဲ့ယောဂါပြောင်းသွားပြီလားမမဝိရိယလာမမချိန်ခွင်နဲ့ရောက်တဲ့ဈေးသေးကဲ့သို့ဟိုတရားသာပြပါသူတရားသာအလီတင်ပြီးတော့တရားသာတည့်လိုက်ရင်အလဲဘူကအညာဘူကြရင်မှန်မသွားပြီလားဝိရိယဆိုတာလေအဲ့ဒီတိုင်းနဲ့မမနဲ့မမ ဘယ်ပုံမှန်မှန်မှန်လဲသွားတယ်ပုံမှန်သွားတယ်သွားတယ်တော့အတုနေတာဒီမှန်မှန်အတုရမလားအလွန်ကျွန်းအတုရမလားမှန်မှန်သွားပြီးတော့သွားတဲ့အပေါ်မှာဝိရိယဖြင့်မှန်မှန်တတိကတော့မပြတ်ပေါ့တတိကမပြတ်ဝိရိယကမှန်မှန်ရက်တဲ့ကံမလဲရက်တဲ့တိုင်တဲ့ကံမလဲတိုင်တဲ့အိပ်ရင်အိပ်တဲ့ကိုယ်ကိုယ်အစဆန်တဲ့အဲ့လိုပေါ်တိုင်းပေါ်တိုင်းမှန်မှန်အတုနေတာ သူသဘောကိုသူသဘောတိုင်းအာထုတ်နေတဲ့အကျင့်ဒီမှားသောအကျင့်လားမှားသောအကျင့်လားမှားသောအကျင့်သူသဘောကိုသူသဘောတိုင်းပူတာကိုပူတယ်၊ကြိုက်တာကိုကြိုက်တယ်၊ညောင်းတာကိုညောင်းတယ်အမှန်ကြားကြားတယ်ဖြစ်ပေါ်လာတာကိုဖြစ်ပေါ်တဲ့အတိုင်းမှန်မှန်အာထုတ်နေတဲ့အကျင့်ဒီလောသောအကျင့်လားမှန်သောအကျင့်လားမှန်သောအကျင့်ရတ္တာကိုရတ္တစားတာကိုစားတယ်၊ကိုယ်တာကိုကိုယ်တယ်၊စမ်းတာကိုစမ်းတယ်၊လှုပ်တာကိုလှုပ်တယ်လို့အာထုတ်နေတဲ့အကျင့်ဒီ မာသောအကျင့်လားရောသောအကျင့်လားမာသောအကျင့်မာသောအကျင့်ဒီမဇ္ဈိမပฏิပဒါအကျင့်လို့မဆိုနိုင်ဘူးလားနိဗ္ဗာန်ရောက်တဲ့အကျင့်ကိလေသာကင်းတဲ့အကျင့်နိဗ္ဗာန်ရောက်တဲ့အကျင့်ဒုက္ခမှလွတ်တဲ့အကျင့်နိဗ္ဗာန်ရောက်တဲ့အကျင့်လို့မဆိုနိုင်ဘူးလား ဘုရားသာပြည်တော်ရိယသူတော်ကောင်းတို့သည်အမြဲတမ်းသွားတဲ့လမ်းဟောင်းအကျင့်တဲ့မဲဟောင်းအကျင့်တော့ကမဆိုနိုင်ပြီဘူးလားမှန်ပါဗျာအဲဒီအကျင့်ဟောင်းအကျင့်မှန်ကိုလိုက်ကြရဲ့အလုံးတရားနာကြတဲ့ဒကာဒကမသည်သင်္ကုတ္တရဓမ္မယုံမယကုတရားနာနေကြတဲ့ဒကာဒကမသည်အဲ့ဒီလမ်းဟောင်းအတိုင်းသွားကြရင်လိုက်ကြရင်မြို့ဟောင်းနိဗ္ဗာန်ကိုမရောက်နိုင်ပြီဘူးလား ရောက်နိုင်လေရောက်နိုင်လေရောက်ကြအောင်သွားရင်သွားလေရရက်တဲ့တိုင်တိုင်နဲ့အဲ့အဲ့တဲ့အဲ့လိုဖြစ်တာကိုဖြစ်တဲ့တိုင်မမလာတော့မတ်စရာနဲ့မှတ်နေတဲ့စိတ်ကိုညာကမြင်မသွားဘူးလားမတ်စရာမြင်တာယုတ်မြင်တာမှတ်နေတဲ့စိတ်မြင်တာနာမြင်တာနပါးစုမြင်တာနာယုတ်မြင်တာနာယုတ်မြင်တော့အဝိဇ္ဇာကွာမနေဘူးလားနာယုတ်မြင်တော့ဒိဋ္ဌိကင်းမနေဘူးလား နာယုံမြင်တုံလောဘဒေါသကင်းမသွားပြီဘူးလားလောဘဒေါသမောဟကင်းနေတာဒီပရမမြင်လို့လားမမြင်လို့လားပရမမြင်တဲ့တွေ့ကြောင့်လောဘဒေါသလောဘဒေါသလောဘဒေါသမောဟမာနဒိဋ္ဌိသာသောကိလေသာအပေါင်းတို့သည်နှိမ့်စေခြင်းဘေးရန်ကလော့မနေပြီဘူးလားဒါပရမမြင်လို့လားမမြင်လို့လားပရမမြင်လေလိုက်သူကြစား ပညာကိုဒေလမမြင်ပရမကိုဒေလံကိုမြင်မြင်ဒီနပအင်္ဂါအာသုံးပါးကုံလုံးဖြစ်အစုံသုံးဘုံလောကဝဒုက္ခသုံးဘုံလော ကင်ပသိမ့်မာတခုသာပညာကိုမြင်နေတဲ့ပုဂ္ဂိုလ်တ attva မြင်နေတဲ့သံပင်မူညစီသေးလက်သေးစာယူတော့သန္တန္တရာအစုပုံကြီးပညာတည်မြင်နေရဲ့နိဗ္ဗာန်လမ်းကိုမြင်လားမမြင်ဘူးလား မမြင်ဘူးသဘောပရမဆိုတဲ့စိတ်ကြီးတဲ့ရုပ်ဆိုတဲ့သဘောပရမတို့ရဲ့ဖြစ်တိုင်းဖြစ်တိုင်းညာကမြင်နေတဲ့ပုဂ္ဂိုလ်ဒီနိဗ္ဗာန်လမ်းကိုမမြင်နိုင်ဘူးလားမြင်နိုင်ပါဘူးနိဗ္ဗာန်လမ်းကိုမြင်နိုင်တယ်နိဗ္ဗာန်လမ်းကိုမြင်နေတာဒီရုပ်တရားနာတရားပရမကိုမြင်နေတဲ့ပုဂ္ဂိုလ်ဒီဝိပဿနာညာဖြစ်နေတယ်မဆိုနိုင်ဘူးလားလောကီမေဃသစ္စာညာရောက်နေတယ်ရနေတယ်လောကမဆိုနိုင်ဘူးလားလောကီမေဃသစ္စာညာရနေတယ်ရောက်နေတယ် ကယ်သူ၌အေးအဲ့ဒီလိုညာထုကိုရနေတဲ့ပုဂ္ဂိုလ်ဒီငါတို့ယောက်ျားမိန်းမတွေ့သေးသလားမတွေ့တော့ဘူးတဲ့လည်းမတင်တော့ဘူးယူလည်းမယူတော့ဘူးဒါဖြင့်အမြင်မှဒီစိတ်ထဲမှာကင်းမသွားပြီဘူးလားအမြင်မှရောက်တာဘယ်ကရောက်တယ်လဲစိတ်ကအမြင်မှရောက်တဲ့အတွက်ကြောင့်အယူမှရနေတာဘယ်ကရောက်လဲစိတ်ကတတ်မဲ့မှပြောက်တာဘယ်မှပြောက်တယ်လဲစိတ်က အမြင်မပြောက်တာအဘယ်မှာပြောက်တယ်လဲစိတ်မှာပြောက်တယ်အယူမပြောက်တာအဘယ်မှာပြောက်တယ်ဒါအမြင်မှရလို့လားမရလို့လားအမြင်မှရတယ်အသိမှရတယ်အကျင့်မှရတယ် အမြင်မှန်အသိမှန်အကျင့်မှန်အမှန်မှန်ကိုအကုန်ရနေတဲ့ပုဂ္ဂိုလ်ဒီအမှန်မှန်သမျှအကုန်လုံးပြောင်းမသွားပြီလားမရတဲ့ပုဂ္ဂိုလ်ဒီအမှားရောက်နေတဲ့ပုဂ္ဂိုလ်တော့မစွနိုင်ပြီလားအမှားရောက်နေတဲ့ပုဂ္ဂိုလ်ဒီကိလေသာနဲ့နီးတယ်စက်တယ်ရောတဲ့ပုဂ္ဂိုလ်တော့မစွနိုင်ဘူးလားကိလေသာနဲ့ရောနေတဲ့ပုဂ္ဂိုလ်တဲ့ဒါကြောင့်သာသဝတော်တဲ့ဒီနေ့ဟောမယ့်ဥစ္စာသာသဝတော် နောက်တည်ဒီမှာဟောမယ်မာရမိတတော်တဲ့မမဲအစာဆိုတော့နောက်တည်မှာမင်္ဂဘာတွေဟာတခါတဲ့မင်္ဂဘာတရားတော်ဆိုတာနားလဲနားခဲ့ရတယ်ဟောနေတဲ့ပုဂ္ဂိုလ်လည်းပဲအရှာသားမင်္ဂဘာကိုအလုတ်ခွင်မှာတင်ပြီးတော့မန်ကြီးကိုဖြုတ်ပြစ်နိုင်အောင်ဟောနိုင်တဲ့ပုဂ္ဂိုလ်လည်းပဲတော်တော်ပဲနဲတယ်နဲတယ်ဆိုတာတွေ့ကုန်မတွေ့ဘူးကျေးဇူးရှင်ဆရာတော်ဘုရားကြီးရဲ့ဟောသွားဖို့ မင်းမဆရာတော်ဘုရားကြီးကဟောသွားဖို့ဒီနေ့သာသဝတော့အာသဝနဲ့ဤတဲ့သဘောဟုတဲ့အာသဝနဲ့ဤတယ်တဲ့ကာမသဝနဲ့ဤတယ်သဝသဝနဲ့ဤတယ်ဒိဋ္ဌသဝနဲ့ဤတယ်အဝိဇ္ဇသဝနဲ့ဤတယ်ခန္ဓာ၅ပါးယုံနာတရားတွေအာသဝရဲ့အစာပြည့်မနေပြီဘုရားဖြစ်ပါရဲ့ဗျာ ကိလေသာရဲ့အစာသည်ခန္ဓာဖြစ်နေတဲ့ကောအေကိလေသာရဲ့အစာသည်ခန္ဓာကိလေသာသည်ခန္ဓာကိုလောင်ကျွမ်းမနေပြီဘူးလားခန္ဓာကိုမြောက်မျိုးဝါနေတာသည်ကိလေသာ ကိလေသာတွေတ attva ပေါင်းတို့ရဲ့ခန္ဓာကိုအမြဲတမ်းမြူဝါနေတော့တ attva တွေသက်သာရရသလားမရဘူးလားမရဘူးတဲ့ပူပန်ရတာလဲအမြူဝါခံရသလားမခံရဘူးလားခံရပါဗျာဟောကပရိဒေဝဖြစ်နေရတာလဲကိလေသာရဲ့အမြူဝါခံရသလားမခံရဘူးလားခံရပါဗျာ ပရိဒီဝဒုက္ခဒေါမနသာတွေဒုက္ခကုသိရစိတ်ဆင်းရဲတာတွေဒေါမနသာစိတ်နှလုံးမသာရပြည့်ရတာတွေကိလေသာရဲ့အမျိုးဝခံနေရလားမခံရဘူးလားကိလေသာရဲ့အမျိုးဝခံနေရတာဒီဒီကုဒေါမနသာဥပါယသာတဲ့အပြည့်မထွက် အတွင်းမှာလောင်နေတဲ့အတွင်းပြီးပြင်းစွာ လောင်နေတဲ့အတွင်းပြီးလောင်နေရတဲ့ကိလေသာရဲ့အမျိုးဝခံနေရတာဒီကိုပဲမစွနိုင်သေးဘူးလားမှန်ပါဗျာမကြုံတွေ့လို့အန္တရာယ်နဲ့မတွေ့မကြုံသေးတဲ့အခါဘေကင်းတလူလူရကင်းတလူလူနဲ့တကယ်ကြုံလာတွေ့လာတော့ကိလေသာတွေကအမြဲတမ်းစိုးရိမ်မှုကြောင်းကြမှုပင်ပန်းမှုပူပန်မှုဆိုတဲ့ အန္တရာယ်ကြီးကိလေသာတွေအများအားလောင်းလောင်းမလာပြီဘူးလားမျိုးဝမလာပြီဘူးလားကိလေသာအမျိုးဝခံနေရတယ်ဒါကိလေသာနဲ့หนีလို့လားမหนีလို့လားကိလေသာနဲ့หนีတဲ့အတွက်ကြောင့်ကိလေသာနဲ့หนีတဲ့အတွက်ကြောင့်တဲ့ကိလေသာနဲ့หนีတာခန္ဓာကိလေသာနဲ့หนีတယ်ဆိုတာကိလေသာအမျိုးဝခံနေရတာခန္ဓာ ကိလေသာဤနှိစ္စကံရတာသည်လောင်ကျွမ်းရကံရတာသည်ခန္ဓာကိလေသာရှိလို့ခန္ဓာရှိခန္ဓာရှိလို့ဥပါမှုသောကပရိဒီဝါရီဖြစ်နေရပါတယ်တဲ့ဒါကြောင့်သာသဝတောအာသဝနဲ့ဤသောသဘောဟုအာသဝနဲ့ဤသောသဘောဟုသမသတိသုံးသပ်ဤယုတ်တရားနံတရားကိုမြင်လာရင်ယုတ်တရားနံတရားရဲ့အကြောင်းကိုမြင်လာရင် မြင်တဲ့ခိုက်ပါလေမြင်တယ်မြင်တယ်လို့မှတ်တဲ့ကြောင့်မျက်စိမှာအာယုန်နဲ့စိတ်တို့ရဲ့တရားကြီးဖြစ်နေတာကိုမျက်စိမှာမြင်လာရင်အဝိဇ္ဇာသဘာဝမျက်စိမှာကြွာမသွားဘူးလားဒိဋ္ဌိဆိုတဲ့အာသဝသည်မျက်စိမှာသိမသွားဘူးလားသိပါပါဗျာလောဘဆိုတဲ့အာယုန်အစဲအာယုန်နဲ့တဲ့ကာမသဘာဝ ဘဝကိုတတ်မဲ့တဲ့ဘဝသဝလောဘသည်ကာမသဝဘဝသဝကိုလောဘကောက်တဲ့အဲဒီလောဘသည်ယုတ်တရားနဲ့တရားမြင်လို့ယတိကตายမှုကကွာမသွားပြီဘူးလားအဝိဇ္ဇာသဝယုတ်နာမြင်တဲ့ခေဝိဇ္ဇာသဝလည်းကွာတယ်ဒိဋ္ဌာသဝလည်းတည်နေတယ်ကာမသဝဘဝသဝအဆုတဲ့လောဘလည်းကင်းမသွားပြီဘူးလား အာသဝတရားသည်ပရမတ်ကိုမြင်လာရင်ပရမတ်ရဲ့မမြဲစင်ရတာကိုမြင်လာရင်ယုတ်တရားနဲ့တရားရဲ့မြင်တဲ့ကိမျက်စိမှာမတိမမြဲပေါက်ပြန်နေပုံကိုမြင်လာရင်အဝိဇ္ဇာသဘာဆိုတဲ့မောဟဘဝသဘာဆိုတဲ့ဒိဋ္ဌိကာမသဘာဆိုတဲ့လောဘဘဝသဘာဆိုတဲ့လောဘကဲမသွားပြီဗျာ အဲ့မှာကင်းတယ်လေပရမနာယုတ်ကိုမြင်တိုင်းမြင်တိုင်းမျက်စိမှမတိမမြဲပေါက်ပြန်နေဘူးကိုမတ်တိုင်မတ်တိုင်မြင်လာတဲ့တွေ့ကြောင့်ကိလေသာဆိုတဲ့အာသဝယုတိမှုကိလေသာအာသဝအောက်ကိုယုတိမှုသည်ယုတိနိုင်သေးသလားမျက်စိကလည်းအောက်ကူမယူကြည့်နိုင်ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်လို့မှတ်နေတဲ့ပုဂ္ဂိုလ်ကြီးအတန်တကြမှတ်နေတဲ့စိတ်တကြ နာမမြင်လာရင်ငါသူတစ်ပါးယောက်ျားမိန်းမထင်သေးသလားမထင်တာအဝိဇ္ဇာသဘာကင်းလို့လားမကင်းလို့လားအဝိဇ္ဇာသဘာကင်းတာဒီပရမမြင်လို့လားမမြင်လို့လားပရမမြင်လာတဲ့ဆိုကြဝိဇ္ဇာရောကင်းအဝိဇ္ဇာသဘာကင်းတဲ့ကြောင့်တတ်မဲ့မှုယူမှမှုဆိုတဲ့ဒိဋ္ဌိကကင်းမသွားပြီဘူးလားကြားတိုင်းကြားတိုင်းအသာနဲ့မှတ်နေတဲ့စိတ်သူကြီးကြားတိုင်းကြားတိုင်းနာမအာယုန်တရားမှတ်စိတ်တရား အသံကြောင့်မှတ်နေရတာပဲရုပ်ကြောင့်နာဖြစ်နေရတာပဲမှတ်တဲ့စိတ်လည်းမမြဲအသံဆိုတဲ့အာယုံရုပ်လည်းမမြဲအာယုံနဲ့မှတ်စိတ်မမြဲတာဟုမှတ်တိုင်းမှတ်တိုင်းမြင်နေတဲ့ပုဂ္ဂိုလ်သည်အဝိဇ္ဇာသဝနေက နာမလွတ်မနေပြီဘူးလားဒိဋ္ဌိနေကနာမလွတ်မနေပြီဘူးလား ကာမသဘောဘဝသဘောဆိုတဲ့လောဘနဲ့ကလောနာမလောမနေဘူးလားနာမလောဘကင်းနေတဲ့နာဒိဋ္ဌိကင်းနေတဲ့နာအဝိဇ္ဇာကွာနေတဲ့နာနာယုမြင်နေတဲ့နာအကြောင်းကျမြင်တဲ့ညာအကြောင်းမမြဲကျမမြဲတာကိုမြင်နေတဲ့နာဝိပဿနာညာရောက်နေတဲ့နာနန္ဒသာရမရဏန္တကိအနတ္တသနဲ့မှနေတဲ့စိတ်စိတ်တို့ရဲ့တရားစီမြင်ပြီးတော့အကြောင်းကျတင်မမြဲစင်ရတာကိုမြင်နေတဲ့ခိုက်မှလည်းပဲ အဝိဇ္ဇာမပကွာနေတဲ့နှကောင်းနာယုတ်မြင်နေတဲ့အတွက်ကြောင့်အဝိဇ္ဇာကွာနေတဲ့နှကောင်းလောဘကင်းနေတဲ့နှကောင်ဒိဋ္ဌိသိနေတဲ့နှကောင်ပရမတ်တို့ရဲ့မတိမမြဲပေါက်ပြန်နေတာကိုမြင်နေတဲ့နှကောင်သာတကိုက်မှလည်းလျာရဲ့လျာရသာဆိုတဲ့ယုတ်တရားမှန်နေတဲ့စိတ်ဆိုတဲ့နန္တရား အာယုနဲ့စိတ်တို့ရဲ့တရားစီမြင်ပြီးတော့အကြောင်းကျိုးလဲတင်မမြဲစေတာကိုလည်းညာဆက်ဆက်မြင်နေတဲ့ပုဂ္ဂိုလ်တွေဝိဇ္ဇာဆိုတဲ့အာသဝနဲ့လည်းမစတာဝါညာကမြင်မလာဘူးလားမြင်ပါပါဘုရားခြေတော်ကလူတေတဲ့ယခုနာယုတ်မြင်တဲ့အမြင်ချင်းတူပါမလားတူပါဘုရားခြေတော်ကကိလေသာတဲ့ယခုညာမြင်ညာမြင်ရောက်တော့ငါထက်ပြောင်းမသွားပြီဘူးလားမှန်ပါပါဘုရားစားတဲ့ခိုင်မှာငါထက် ညံမြဲရောက်တော့ငါအမဲထင်ကပျောက်မသွားပြီဘူးလားပျောက်သွားပါဗျာတို့ဇရာထင်ကပိထင်ကပျောက်မသွားပြီဘူးလားပျောက်သွားပါဗျာသာရသဘောနဲ့အရာသာနဲ့မှတ်နေတဲ့စိတ်ရဲ့မတိမမြဲပေါက်ပြန်နေဘုံကညာဆက်ဆက်မြင်သွား၏အဲဒီကဝိဇ္ဇာသဝလည်းပဲပဇမကင်းကြီးရဲ့ဒိဋ္ဌသဝလည်းပဇမမပြည့်တဏ္ဍာမသဝဆိုတဲ့ ကာမသဝဘဝသဝဆိုတဲ့လောဘလည်းစားတိုင်းစားတိုင်းกินပြီအမှတ်လို့กินသလားမမှတ်လို့กินသလားမှတ်လို့กินတယ်မှတ်လို့กินတယ်ဆိုတာပရမမြင်လို့လားမမြင်လို့လားမြင်လို့ပါဗျာပရမမြင်တဲ့ညာမျိုးရမှာလောဘဒေါသမပြေအစာမစားပဲနေရင်ကလောဘဒေါသกินပါမလားမกินပါဗျာအစာမစားပဲနေမกินဘူးတဲ့အစာမစားမกินဘူး အစာကကိလေသာဖြစ်တာမဟုတ်ဘူးကိလေသာဘယ်ကဖြစ်တယ်စိတ်ကအရသာမပယ်ရဘူးအရသာနဲ့တတ်မဲ့တဲ့တဏှာကိုသာပယ်ရမယ်တဲ့အကျိုးပယ်မှားတာပေါ့အကျိုးမပယ်ရဘူးအကျိုးပယ်တဲ့ပုဂ္ဂိုလ်သည်ကျမ်းဂန်များမှာခွေးနဲ့တူတယ်အကြောင်းပယ်တဲ့ပုဂ္ဂိုလ်သည်ကျင်သိများနဲ့တူ၏ခွေးမြောက်ခဲနဲ့ပြင်ခဲဆိုကြိုက်ခဲကြိုက်တော့ ကဲကလည်းပြစ်တဲ့လူကလည်းခဏခဏပြစ်နေတော့ကဲကတလုံးပြီးတလုံးသွားရင်တော့အကိုက်ရဘယ်တော့ဆုံးမလဲမဆုံးဘူးပြစ်တဲ့လူရှိသမျှကဲစီသွားဤသွားသမျှဒုက္ခွေးစီကဲကြီးဥသောရံကလွတ်နိုင်ပါမလားမလွတ်နိုင်ဘူးတဲ့ဒါအကျိုးတောက်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုပဲရှင်သေမေတို့မြည်ဒီမာရန်သူတို့ကပြစ်ကသည်ကြည့်တော့သူများကဂယုမဆိုင်ဘူးကဲကဂယုမဆိုင်ဘူး ကဲပြစ်တဲ့နေရာဘယ်အဘယ်ကလာတယ်လဲတောင်းကလာသလားနောက်ကလာသလားမြောက်ကလာသလားရှေ့ကလာသလားလာတဲ့လမ်းဟူသားဖြင့်အစဉ်တစိုက်လိုက်သွားတယ်လိုက်ပြီးတဲ့နောက်ပြစ်နေတဲ့ပုဂ္ဂိုလ်သားရဲ့မရမဏီဖန်စီပြီးသတ်ပြတ်တော့တာပဲကဲပြစ်တဲ့လူသိရင်ကဲလာနိုင်ပြီလားဘုရားစာရည်တော်သူတော်ကောင်းတို့လည်းပဲအကြောင်းကိလေသာမဖြစ်အောင်မြင်တဲ့ကံမှလည်းအကြောင်းကိလေသာကင်းအောင် ကြားတဲ့ခိုက်မှလည်းအကြောင်းပြီးလိသာကဲအောင်နမ်းတဲ့ခိုက်မှလည်းအကြောင်းပြီးလိသာကဲအောင်စားတဲ့ခိုက်မှလည်းအကြောင်းပြီးလိသာကဲအောင်ဖြစ်တိုင်းဖြစ်တိုင်းနာယုတ်ကိုသာမှတ်နေတာဒီအကြောင်းကင်းအောင်မှတ်နေတယ်မဆိုနိုင်ဘူးလားအကြောင်းကင်းလာရင်အကျိုးနာယုတ်ဒီပေါ်မလာပြီဘူးလား အကြောင်းကိလေသာအကြောင်းဝိဇ္ဇာအကြောင်းတဏှာအကြောင်းဒိဋ္ဌိကင်းသွားရင်ယုတ်တရားနဲ့တရားတွေဆိုတဲ့အကျိုးနာယုတ်မြင်လာရင်အကျိုးပေါ်မှာတတ်မဲ့မှုအကြောင်းကကွာမသွားပြီဗျာမသိဘူးကွာရဲ့တတ်မဲ့မှုလည်းပါသွားပြီယူမှမှုလည်းပါသွားပြီမသိဘူးရဲ့နောက်လိုက်သည်တဏှာတို့ဒိဋ္ဌိတို့ဒေါသတို့သိလာရဲ့တဏအဝိဇ္ဇာမရှိဘူးမသိမရှိဘူးမသိမရှိရင်တတ်မဲ့မှုလည်းမရှိဘူးယူမှမှုလည်းကင်းသွားတာပဲ ဘယ်မှာကိလေသာတို့မှကင်းတဲ့ပါဘူးရှင်တော်အယသာလျာယသာဆိုတဲ့ယုတ်တရားမှတ်တဲ့စိတ်ဆိုတဲ့နန္တရားနှစ်ပါးစုံပေါင်းတော်နာယုတ်တရားကိုစားတိုင်းစားတိုင်းမြင်လာတဲ့အတွက်ကြောင့်ယုတ်တရားနတရားတို့ကိုလည်းမြင်တယ်အကြောင်းကျိုးလည်းသိသိနိုင်တယ်မမြဲစေရတာကိုလည်းမြင်သွား၏အာသဝနဲ့နီးသေးသလားမနီးတော့ဘူးလားမနီးတော့ဘူးဝေးမလာပြီဘူးလားဝေးတာပါ ဒီတဲ့ခိုင်းမှလည်းကိုယ်အတွေ့ဆိုတဲ့ယုတ်တရားဒီတယ်ဒီတယ်ဆိုတဲ့မှတ်နေတဲ့နံပြနှစ်ပါးစုံကိုမြင်လာတဲ့ပုဂ္ဂိုလ်ဒီအာသောနဲ့နီးသေးသလားဝေးလာလားဝေးလာတယ်တဲ့ဝေးလာတဲ့အတွက်ကြောင့်အထင်မှားတွေပြောင်းမသွားပြီဘူးလားအယူမှားတွေပြောင်းမသွားပြီဘူးလားဓမ္မမှားတွေပြောင်းမသွားပြီဘူးလား ပရမတ်ဆိုတဲ့တရားကိုမမြင်ရင်အထင်မှားတွေဒီစိတ်ထဲမှာရောက်မလာပြီလားအမြင်မှားတွေကိန်းအောင်မနေပြီလားအာသဝနဲ့နီးမသွားပြီလားနီးတာဒီမားလို့လားမမားလို့လားမားတယ်ကြိုက်မှားဘူးနေကဆူရတဲ့နိစ္စပညာကိလေသာနိစ္စပညာကိလေသာအဝိဇ္ဇာတရားကိုမြဲတယ်သူအဝိဇ္ဇာတရားကိုမြဲတယ် ဒုက္ခသင်ညာကိလေသာဒုက္ခသင်ညာကိလေသာတဏှာတရားကိုတက်ချမ်းသာစုတဏှာတရားကိုချမ်းသာစုဒုက္ခသင်ညာကိလေသာဒုက္ခသင်ညာကိလေသာတဏှာတရားကိုချမ်းသာစုတဏှာတရားကိုချမ်းသာစု သုပသေညာကိလေသာသုပသေညာကိလေသာတဏှာတရားကိုတင့်တယ်သူတဏှာတရားကိုတင့်တယ်သူအတ္တသေညာကိလေသာအတ္တသေညာကိလေသာဒိဋ္ဌိတရားကိုကုတ်ကူစုဒိဋ္ဌိတရားကိုကုတ်ကူ နိစ္စပညာကိလေသာနိစ္စပညာကိလေသာအဝိဇ္ဇာတရားကိုမြဲတဲ့သူအဝိဇ္ဇာတရားကိုမြဲတဲ့သူဒုက္ခပညာကိလေသာဒုက္ခပညာကိလေသာတဏှာတရားကိုချမ်းသာစုတဏှာတရား သုပသိညာကိလေသာသုပသိညာကိလေသာတဏှာတရားကိုတင့်တယ်သူတဏှာတရားကိုတင့်တယ်သူအတ္တသိညာကိလေသာအတ္တသိညာကိလေသာဒိဋ္ဌိတရားကိုကိုယ်ကိုယ်စုဒိဋ္ဌိတရားကိုကိုယ်ကိုယ် နိစ္စထင်ကြီးကဒီစိတ်ကိုနိစ္စထင်ကြီးကဒီစိတ်ကိုမြင်လို့တင်လားမမြင်လို့တင်လားမမြင်လို့တင်ပါဗျာစိတ်ကိုမမြင်လို့နာမမြင်နာမမြင်တဲ့အတွက်ကြောင့်သူစိတ်ဆိုတဲ့နံတရားဒီမြဲတယ်လို့အဝိဇ္ဇာတရားဖုံးအုပ်ခြင်းကြောင့်မြဲတယ်လို့မတင်ပြီဘူးလားတင်ပါဗျာအဝိဇ္ဇာထင်ချက်ကမြဲတယ်တင်တယ်တဲ့တဏှာထင်ချက်ကချမ်းသာတယ်ထင်၏ ဒီကူကချမ်းသာတဲ့ကုဏဘဝလည်းချမ်းသာပါစေချမ်းသာပါစေတဲ့ယုတ်တရားနံပြရတဲ့ပုဂ္ဂိုလ်ကြီးကဒုက္ခရသလားဒုက္ခရသလားဒုက္ခရတဲ့ပုဂ္ဂိုလ်ကချမ်းသာမှုချမ်းသာမှုဟာအစဉ်တည်းရနိုင်ပါမလားခဏလေးဟုတ်ပလူနဲ့တော်ကြယောဂါတော့ပျောက်သွားပြီလို့စိတ်ချနေရင်က ဘဲစာစားတာနဲ့ပါဖြစ်သွားပြန်ပြီတဲ့အခုရှေးုံတက်လိုက်ရပြန်ပြီတဲ့ဒီကိုယ်ပေါ်မှာချမ်းသာတင်နေတာမာအမတင်လားအမတင်လားအဲဒီအမတင်တာဒီကိလေသာလောဘဆိုတဲ့ကိလေသာကထင်တယ်မဆိုးနိုင်ပြီဘူးလားလောဘတင်ကြဲဒုက္ခတင်တာလဲလောဘဒီကိုဒုက္ခလို့တင်တာလဲလောဘတင်တယ် အာယုငါးပါးကာမဂုဏ်တရားကိုချောတယ်လားတယ်လို့ထင်နေတဲ့အစဉ်ချောတယ်ထင်တယ်သဘောကျတယ်ထင်တာလောဘထင်ကြလားဒေါသထင်ကြလားသုပလို့ထင်နေတာချောတယ်လို့ထင်နေတာဘယ်မှာထင်လဲငါးပါးအာယုံကာမဂုဏ်၌ထင်နေယုံ၌ထင်နေ၏ဒါကြောင့်ရုပ်ပေါက်ပြန်သောခဏရုပ်ပေါက်ပြန်သောခဏသုပသင်ညာကြသဖြင့်လေ သုဘတင်ညာကြသဖြင့်လေရုပ်ပေါက်ပြန်သောခဏသုဘတင်ညာကြသဖြင့်လေကာမသဝနဲ့ဤသည်ဖြစ်ကြောင့်အာသဝနဲ့ဤသည်ကာမသဝနဲ့ဤသည်ဖြစ်ကြောင့်အာသဝနဲ့ဤသောသဘောဝေဒနာခံစားသောခဏဒုက္ခတင်ညာကြသဖြင့်လေ ဘဝသဝနဲ့ဤသည်ဖြစ်ကြောင့်အာသဝနဲ့ဤသောသဘောတဲ့ချမ်းသာလို့ထင်တာဘဝကိုထင်တာရောက်ရောက်ရောနှစ်ဘဝရတယ်ချမ်းသာမှာပဲဒီဘဝမှာမချမ်းသာပဲမဲ့နောက်လူဖြစ်တော့ချမ်းသာမှာပဲချမ်းသာအောင်လဲလုပ်နေတာပဲချမ်းသာအောင်လို့လုပ်နေတယ်ရတော့ဒုက္ခရတာပဲချမ်းသာအောင်ထင်နေတာဒုက္ခထင်နေတာချမ်းသာတဲ့ထင်နေတာဒုက္ခထင်နေတဲ့ဒါကြောင့် ခံစားသောကဏသုခစင်ညာကြသဖြင့်လီဘဝသဘောနဲ့ဤသည်ဖြစ်ကြောင့်အာသဘောနဲ့ဤသောသဘောအာယုပြုသောစိတ်ခဏ၌နေသောစင်ညာကြသဖြင့်လီအဝိဇ္ဇာသဘောနဲ့ဤသည်ဖြစ်ကြောင့်အာသဘောနဲ့ဤသောသဘောဝေဒနာစင်ညာသင်္ခါရစင်ညာသင်္ခါရဆိုတဲ့သဘောတရား၌ အထုပ်မှုပြုပြင်မှုလိုလားမှုအထုပ်မှုပြုပြင်မှုလိုလားမှုမှတ်သားမှုဆိုတဲ့ဈေညာသေကာရသဘောတရားသည်သဘောတရား၌အတ္တဈေညာကြာသဖြင့်လိအတ္တပညာကြသဖြင့်ဤဒိဋ္ဌသဝနဲ့ဤသည်ဖြစ်ကြအာသဝနဲ့ညီသောသဘောတဲ့ပညာဆိုတာက အလုံးစုံကိုမှတ်နေတာပဲသင်္ခါရသုရာကပြုပြင်ပြီးနေတာပဲဘဝတွေကိုပြုပြင်ပြီးနေတာဒီနာဆိုတဲ့သင်္ခါရပြုပြင်ပြီးတဲ့ဖန်ဆင်းပြီးတဲ့အတ္တကောင်လေးစီဒီကုမာမြဲတမ်းရှိနေ၏ဒီကုမာဒီအတ္တကောင်လေးကခံစားနေတာလဲသူပဲပြုပြင်နေတာလဲသူပဲစီမံနေတာလဲသူပဲအတ္တကောင်လေးသင်္ခါရကိုခေါ်တယ် သူကပဲလေအဆိုးကောင်းကိုပြုပြင်ပေးနေတာပဲတ attva ပေါင်းတို့ကိုသူကပဲစီမံနေတာပဲလို့သင်္ခါရပေါ်မှာသင်္ခါရဆိုတဲ့ပေါ်မှာအတ္တတင်နေတာဒီဒိဋ္ဌိတင်နေတယ်အာသဝနဲ့ဤတဲ့အတွက်ကြောင့်ဒိဋ္ဌိဒိဋ္ဌသဝနဲ့ဤတဲ့အတွက်ကြောင့်အာသဝနဲ့ဤတဲ့သဘောယခုတော့ရုပ်ဖြစ်တာလည်းမြင်တယ်စိတ်ဖြစ်တာလည်းမြင်တယ်ရုပ်ပေါ်မှာချမ်းသာမှုမချမ်းသာမှုဆိုလဲဝေဒနာဖြစ်တာလည်းမြင်တယ် ကောင်းစိတ်မကောင်းစိတ်ဖြစ်နေတဲ့စေတနာဆိုတဲ့ကံသင်္ခါရကိုလည်းမြင်တယ်။နတ်သင်္ခါရကိုမြင်တယ်။အဲဒီလိုအာယုံနဲ့မှတ်နေတဲ့စိတ်တို့ရဲ့လူသဘောတိုင်းဖြစ်နေတာကိုငါသဘောမှာပါပဲသူသဘောတိုင်းဖြစ်နေတာကိုညာဖြင့်မြင်မြင်နေတဲ့ပုဂ္ဂိုလ်သည်ဖြစ်ပြီးတော့ပျောက်ပျောက်သွားတာတွေမခိုင်မမြဲနေတာတွေမတိမမြဲနေတာတွေကညာကမြင်မသွားပြီကွာ။ မြဲသွားတဲ့အတွက်ကြောင့်အဝိဇ္ဇာသဘာဝရကင်းမသွားပြီလားမြဲတယ်တော့တင်သေးသလားအဝိဇ္ဇာသဘာဝကင်းတဲ့အတွက်ကြောင့်ရုပ်ပေါ်မှာတင့်တယ်မှုကကင်းမသွားပြီလားတင့်တယ်တော့တင်တယ်တင်တယ်ကင်းပြီချမ်းသာတယ်ဆိုတဲ့အထင်မှားရပြောင်းမသွားပြီလားပြုပြင်တယ်စီမံတယ် အတ္တကောင်လေးဆိုတဲ့အနတ္တမြင်နေရင်အတ္တဆိုတဲ့အထင်မှားတွေပျောက်မသွားပြီလားယူမဟုဒိဋ္ဌိနဲ့ကင်းနေတယ်မမြဲစဲရတာဟုတ်လေညာဆက်ဆက်မြင်သွားကြပြီဆိုရင်အာသဝနဲ့ဝေးမလာပြီလားဝေးပါပါဗျာအာသဝနဲ့ဝေးတာဒီယုတ်တရားနာတရားမြင်လို့လားမမြင်လို့လားမြင်ပါဗျာယုတ်တရားနာတရားကိုမြင်တဲ့ညာဒီအာသဝနဲ့ဝေးတဲ့ညာလို့မဆွနိုင်ပြီလားမှန်ပါဗျာယုတ်တရားနာတရားရဲ့အကြောင်းကျုပ်ကိုမြင်တဲ့ညာလည်းပဲအာ သဝနဲ့ဝေးတဲ့ညာတော့မစွန့်နိုင်ဘူးလားရုပ်တရားနန္တရားတို့ရဲ့မမြဲစဲရတာကိုမြင်တဲ့ညာလည်းပဲအာသဝနဲ့မမြင်တဲ့ညာဆိုရတယ်အာသဝနဲ့ဝေးတဲ့ညာတော့မစွန့်နိုင်ဘူးလားကိလေသာအဖို့ဝေးလာဖို့ကင်းလာတဲ့ညာနာယုတ်တရားတို့ရဲ့ဖြစ်တစ်ချက်ပြက်တစ်ချက်ဖြစ်တစ်ချက်ပြက်တစ်ချက်မှန်မှန်မြင်နေတဲ့အခိုက်မှာတခါတခါလဲကိလေဒိဋ္ဌသဝအဝိဇ္ဇာသဝဒိဋ္ဌသဝ ကာမသဝတိဘဝသဝတိလည်းဝင်လာသေးတယ်မမတဲ့လမ်းမရောက်နေတဲ့ပုဂ္ဂိုလ်ဒီငြိမ်းတာတို့အေးတာတို့ချမ်းသာတာတို့တည်နေတာတို့အေးလိုက်တာအမှတ်လည်းမမှတ်နိုင်တော့ဘူးမှတ်စရာလည်းမရှိတော့ဘူးယောဂဆိုတာလည်းဘာမှမတွေ့တော့ဘူး ယောဂါတွေကင်းသွားပြီကိလေသာတွေထွက်သွားပြီတချို့ကနာကထွက်သွားတယ်လူလူလည်းပြောကြပြီတယ်တချို့ကနှာခေါင်းကပါးစပ်ကပါးစပ်ကကိလေသာတွေထွက်တာယောဂါဆိုဘာမှမရှိတော့ဘူးတောင်ကျင်ညောင်းကျင်ညာကျင်ကြိုက်ကျင်ခဲကျင်လည်းဘာမှမရှိတော့ဘူးမဖတ်ကြတော့မရှိဘူးနဲ့အင်းနေတာပဲဆိုတော့ အဲဒီစိတ်ကြည်နေတာစိတ်ငြိမ်နေတာစိတ်အေးနေတာစိတ်ချမ်းသာနေတာပူပန်မှုငြိမ်နေတာဒီစိတ်ကြည်နေတာစိတ်ကြည်နေတော့နာတိမနေပြီလားအဲ့ဒီနာတရားတွေကဒုက္ခတရားလားဒုက္ခတရားလားဒုက္ခဆိုတဲ့နာကိုဒုက္ခတင်နေတာစီမမရောက်မနေပြီဘူးလားရောက်နေပါဘူးရေနေတော့တင်နေတာဒီမမရောက်မနေပြီဘူးလား သိလည်းငြိမ့်တယ်ကိုယ်လည်းငြိမ့်တယ်ဝန်းသားစရာတွေဒီငြိမ့်နေစရာတွေတော့တင်နေတာတွေမမရောက်နဲ့မလိုက်ကြတော့လေတပြက်ပြက်နဲ့သူ့အလိုက်တဲ့အလိုက်တဲ့သူ့အလိုက်တဲ့အထုမန်နေရအထုမန်နေစရာမလို့အမတ်ကလည်းသွတ်သွတ်သွတ်သွတ်နဲ့ပါနေတဲ့အထင်ကလည်းတဲတာတရားထူးရောက်ပဲလို့ဒီလိုယူမတာတွေလည်းမမရောက်မနေဘူးလားယုတ်တရားနန္တရားမလိုက်ကြတော့လေတပြက်ပြက်နဲ့ဒါနဲ့ခုတ်တလူပဲတခါတည်းတပြက်ပြက်နဲ့ တတိညာကမြင်နေရတာတဲ့သဘောကြတာပဲတဲ့ဟုတ်တာပဲလို့ဉာဏ်ပေါ်မှာနစ်သက်နေတဲ့တဏှာလည်းပဲမမရောက်မနေဘူးလားရောက်ပါပါဝိပဿနာဉာဏ်ဖြစ်ပေမဲ့ဉာဏ်ပေါ်မှာသာယာနေတဲ့သဘောကြနေတာမမအာတုံနေပဲမဲ့အာတမှုရိုးကြနေပဲမဲ့ဝိရိယပေါ်မှာပက္ခဆိုတာအာတမှုပေါ်မှာသဘောကြနေတာမမ ငြိမ်းနေတဲ့ပုံမှာငြိမ်းနေတဲ့စိတ်ပုံမှာသဘောကျနေတာလဲမမအတ္တိလို့မမပြောက်ပြီးတော့မမြဲတဲ့ရတာတွေကိုညာဆက်ဆက်ပြတ်တာပြတ်တာတွေညာဆက်ဆက်မြင်မြင်မြင်မြင်သွားတော့အပြက်မြင်တဲ့ဘေးတင်တဲ့ပြင်းမြင်တဲ့ညီငွေတဲ့လွတ်လူချင်းတဲ့လွတ်ချင်းတဲ့လွတ်အောင်ဆင်ခြင်တဲ့ဆိုတဲ့ညာဆက်ဆက်တွေမြင်သွားတာဒီအသောနဲ့ဝေးတဲ့ညာတွေပြစ်မသွားပြီလား မက္ကဲ7ပါးတရားလည်းပါသွားတဲ့သိက္ခာ3ပါးလည်းရောက်နေတဲ့ဒီညာထဲမှာမက္ကဲ7ပါးသိက္ခာ3ပါးသမထဝိပဿနာတရားအသိညာဆိုတဲ့ဝိဇ္ဇာညာဥသိပါမသွားပြီလားပါပါဗျာအဲလိုပါသွားတဲ့အတွက်ကြောင့်သီလလည်းပါတယ်သမာဓိလည်းပါတယ်ပညာလည်းပါတယ်အကျင့်မှန်လို့ရောက်မသွားပြီလားရောက်ပါပါနောက်ဆုံးညီငွေတဲ့ညာလွတ်ကျင်တဲ့ညာလောအစဉ်ကျင်တဲ့ညာမလွတ်တဲ့အတိုင်းအလိုက်ပဲကြည့်နေရတဲ့သူ့သဘောကိုသူ့သဘောအတိုင်းမရှင်းပုံကြည့်နေတဲ့ညာ ကျင်းနေရင်ကျင်းနေရပြက်တွေပိုများလာတဲ့အမြင်ကလည်းပိုပြီးမြင်သွားကြောင်းဖြတ်ဆိုရင်ကိလေသာရောအာယုံရောနှစ်ပါးစုံကလွတ်တဲ့နိဗ္ဗာန်ကိုအာယုံပြုတဲ့ညာအာယုံပြုပြီးတော့မညာပေါ်လာတဲ့မညာပေါ်လာတော့ဘဝဆက်ဆက်သံတရားဆက်ဆက်ကလွန်ခဲ့ကျူးခဲ့တဲ့ကံဟောင်းတွေကိလေသာဟောင်းကံဟောင်းတွေဒီမဲ့လက်ဖြစ်ရောဒီကိလေသာဟောင်းကံဟောင်းတွေကမဖြစ်ပဲကျုံ့ငိမ့်မသွားပြီဘူးလား မဖြစ်ပါလေကျုံငိမ့်သွားရင်တော့အပယ်မှာကြမယ်ဖြစ်ခွက်ကန္တာကဖြစ်နိုင်သေးသလားဖြစ်နိုင်ပါဘူးကိလေသာလည်းမဖြစ်ပဲကျုပ်ကံလည်းမဖြစ်ပဲကျုပ်ခန္ဓာလည်းမဖြစ်ပဲကျုပ်ကိလေသာကံမဖြစ်ပဲကျုပ်တဲ့ကြောင့်ဖြစ်ခွက်ကန္တာလည်းမဖြစ်ပဲကျုပ်ကြောင်းကျိုးချုပ်မသွားပြီဘုလားကြောင်းကျိုးချုပ်တာဒီနိဗ္ဗာန်ကြောင်းကျိုးချုပ်တဲ့နိဗ္ဗာန်ကိုရတာဒီမညာ ကြောင့်ကိလေသာကလည်းခန္ဓာခန္ဓာကိလေသာကလည်းဖြစ်ချက်ဖြစ်ခြင်းကလော့သလားမလော့ပြီဗလားကိလေသာကဖြစ်ချက်ဖြစ်ခြင်းကမလော့ခန္ဓာလည်းဖြစ်ချက်ဖြစ်ခြင်းကမလော့နှစ်ပါးစုံကလွတ်ပြီးဆိုရင်လောကုတ္တရာနယ်ရောက်မသွားပြီဗလားလောကုတ္တရာနယ်ရောက်သွားတော့ဓမ္မောလောကီသမုပ္ပန်နောဒုက္ခယသဗ္ဗပါဏိနာဣတိနသစ္စာဝိဇ္ဇနာနိရောဂဝတ္ထုသာတဝောစုတဲ့ဒေသနာလာတဲ့အတိုင်းဘုံသုံးပါးကလွတ်မြောက်မသွားပြီဘူးလား လောကိကမ္မပတ္တလောကသေခါရလောကဩကာသလောကသေခါရလောကဆိုတဲ့နာယုလောကကလွန်မြောက်ပြီဆိုရင်တတ္တလောကဩကာသလောကပါမသွားပြီမလားယုံနာအပြစ်မှလွတ်ပြီဆိုရင်မပြတ်တဲ့နိဗ္ဗာန်ကိုမညံပြေရောက်သွားတာသည်ပူညာပြေကံစားတာသည်လောကုတ္တရာမေဖို့ရောက်သွားတယ်လို့မဆိုနိုင်ဘူးလား အရိယစကံသို့ရောက်သွားပြီအရိယစကံဆိုတာဝိပဿနာဉာဏ်ကမသွားရပြီဘုလားသွားရပါလေအရိယစကံသို့ရောက်ရင်တရားမြဲပြီတရားမြဲပြီသံဃာမြဲပြီအကျင့်မြဲပြီမြတ်စွာဘုရားဤသာသေသမီးတွေလည်းဖြစ်ပြီသူတော်ကောင်းဥစ္စာယနာလည်းပြည့်စုံပြီရပြီအပယ်လေးပါးတကားလည်းပိတ်ပြီ မှန်သောစကားမှန်သောအလုံးမှန်သောအကြံစီနဲ့သာနေသွားတော့သည်အဲ့ဒီလိုနေသွားကြမှသာလေအရိယာသခန့်အရိယာသအရိယာနဲ့အရိယာဘဝသို့ရောက်သွားပြီဆိုရင်ဒါလူဖြစ်ကြုံမနာပေဘူးလားနေကျိုးလည်းနတ်တဲ့တိကျိုးကမြတ်မသွားပြီဘူးလားမြတ်ကြအောင်ကြိုးစားကြပါအထုတ်ကြပါဆိုတာသူပဲတိုက်တွန်းပါတယ်လိုက်ဆိုကြသား ယေခွေအနုတ္တယသမုဒယကုပေယေခွေအနုတ္တယသမုဒယကုပေသဗ္ဗနိုင်မနိဗ္ဗာန်ကိုမြင်သဗ္ဗနိုင်မနိဗ္ဗာန်ကိုမြင်ယေခွေမသာအမမထေယေခွေမသာအမမထေနိဗ္ဗာန်အောင်လန်းတောင်ကန်းသူမမြင်နိဗ္ဗာန်အောင်လန်းတောင်ကန်းသူမမြင်ဖြစ်ခွင့်တရားနဲ့ ချစ်ခွင့်ကိုတတ်တတ်နေတာတတိအမှတ်နဲ့တတ်တတ်တတ်တတ်သွားတာကိလေသာဆိုတဲ့အာသဝလည်းလုံးဝပြတ်သွားပြီခန္ဓာလည်းကိလေသာရဲ့ဒီနေရာခန္ဓာဆိုလည်းကျင်းသွားပြီဆိုရင်အာသဝလေးတန်ကိုရမှန်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြပါတယ်ရောက်ကြအောင်လည်းကြိုးစားကြပါဆိုတာအတူပဲတိုက်တွန်းပါတယ်ဤသို့များများ ဉာဏအသည်ကုသိုလ်ကြောင့်ယတုတို့နဲ့မေဖို့နိဗ္ဗာန်ကိုရလွယ်ရောက်လွယ်အောင်အထုံနိုင်ကြပါစီကိုသာသာ